ခန်းကြီး9အငယ်1မှ30ထိုနောက်ပေရတိရှင်မင်းအာတဇီရစ်လက်ထက်၌ယေဘရဟိအကြီးအာယုအေလဇာဖိနဟအပိယဘုတ်ကိအောစီဇေရဟိမေရယုတ်အာဇရိအာမရိအဟိတုဇာတုရှာလုံဟိလခိအာဇရိစရယာတို့မှဆင်းသက်တော်သူ ဣဒေလအမျိုး၏ဘုရားသခင်ထာဝရဘုရားပေးတော်မူသောမောရှေ၏ပြည့်ညတ်တိကျမ်းစာကိုလေ့ကျက်သောဆရာဖြစ်သောသူအေစီယသည်ဘာဘူးလုံမြို့မှထွက်သွား၏ထိုသူတောင်းသမျှကိုသူ၏ဘုရားသခင်ထာဝရဘုရားတကူတော်ကြောင့်ရှင်ဘရင်ပေးသနာတော်မူ၏အာတစီရစ်မင်းကြီးနန်းဆန်ခုနှစ်တွင်အချို့သောဣဒေလအမျိုးသားယေဘရဟိလေဝိသားတီချင်းတဲ့ တကားဆောင်ဖျားကျွန်တို့သည်လည်းယေရုရှလင်မြို့သို့လိုက်သွားကြ၏ရှင်ဘီရင်နန်းဆန်ခုနှစ်နှစ်ပြင်စမလတွင်အေစီယတီယေရုရှလင်မြို့သို့ ရောက်လေ၏ပထမလတည့်နေ့တွင်ဘာဘူးလုံမြို့မှထွက်၍ပြင်စမလတည့်နေ့တွင်မိမိဖျားသခင်တကူကျေးဇူးတော်ကြောင့်ယေရုရှလင်မြို့သို့ရောက်လေ၏အကြောင်းမူကားအေစီယတီသာရဖျား၏တရားတော်ကို စစ်ဆေးဆောင်းလျှောက်ခြင်းငှာ၎င်းစီရင်ထုံးဖွဲ့တော်မူချက်တို့ကိုဣဒေလအမျိုး၌တွင်တင်ခြင်းငှာ၎င်းသဘောကျသောသူဖြစ်၏အငယ်7မှ19ထာဝရဘုရား၏ပညာစကားနှင့်ဣဒေလအမျိုး၌ထုံးဖွဲ့တော်မူချက်တို့ကိုလေ့ကျက်သောဆရာယေပရောဟိဧစီယာအာအာတစီရစ်မင်းကြီးပေးတော်မူသော အမိန်တော်စာချက်ဟုမူကားဘုရင်တို့၏ဘုရင်အာတဇေရစ်သည်ကောင်းကင်ဘုံ၏ရှင်ဘုရားသခင်တရားကျမ်းတတ်ဆရာယေဘရဟိအေးစီယာ၌ခတ်သိမ်းသော မင်္ဂလာဖြစ်စေသောဟု၍ဤမည်သောကာလတွင်မှာလိုက်၏ငါနိုင်ငံ၌ရှိသောဣဒေလအမျိုးသားယေဘရဟိလေဝိသားတို့တွင်ယေရုရှလင်မြို့သို့ကိုလိုလျောက်တွားကျင်သောသူရှိသမျှတို့သည် သင်နှင့်အတူလိုက်သွားရမည်အကြောင်းငါအမိန့်တော်ရှိ၏အကြောင်းမူကားသင်၏ဖျားသခင်တရားကိုသင်လေ့ကျက်သည့်အတိုင်းယူရပြည်ယေရုရှလင်မြို့၌တရားအမှုများကို မေးမြန်းစစ်ဆေးစေခြင်းငှာ၎င်းယေရုရှလင်မြို့မှကျင်းကိုတော်မူသောဤဒေလအမျိုး၏ဖျားသခင်အားရှင်ဘီနှင့်အတွင်းဝန်တို့သည် ကြီးညိုသော စိတ်နှင့် ပူဇော်သောရွှေငွေနှင့်တကွာဣဒေလအမျိုးသား ယဇ်ပုရောဟိတ်တို့သည်ယေရုရှလင်မြို့၏ဘုရားအိမ်တော်အဘို့အလိုလိုလှူ၍ဗာဗုလုန်ပြည်၌သင်ရနိုင်သမျှသော ရွှေငွေကိုဆောင်သွားစေခြင်းငှါ၎င်း၊ရှင်ဘုရင်နှင့်အတွင်းဝန်ခုနစ်ပါးစေလွှတ်၏။ထိုငွေကိုယူပြီးလျှင်၊နွား၊သိုးထီး၊သိုးသငယ်နှင့်တကွဘောဇဉ်ပူဇော်သက္ကာ၊သွန်းလောင်းရာပူဇော်သက္ကာတို့ကို အလျင်အမြန်ဝယ်၍ ယေရုရှလင်မြို့၌ရှိသောသင်တို့၏ဘုရားအိမ်တော်ယဇ်ပလ္လင်ပေါ်မှာ ပူဇော်ရမည်။18ကျန်ကြွင်းသောရွှေငွေကိုသင်နှင့်သင့်ညီအစ်ကိုတို့ပြုချင်သမျှအတိုင်း၊သင်တို့၏ဘုရားသခင်အလိုတော်နှင့်အညီပြုလော့။19သင်၏ဘုရားအိမ်တော်ဝတ်ပြုစရာဘို့သင်၌အပ်ပေးသောတန်ဆာများကိုလည်း၊ယေရုရှလင်မြို့၏ဘုရားသခင့်ရှေ့တော်တွင် သိုထားလော့။တင်းဖျားသခင်အိမ်တော်အဖို့လူသေးသောအရာဝယ်တင့်သမျှတို့ကိုဗန္တာတော်ထဲကထုတ်၍ဝယ်လော့။ကောင်းကင်ဘုံ၏အရှင်ဖျားသခင်တရားကို လေ့ကျက်တော်ဆရာယေပရောဟိတ်အေဇီယတောင်းသမျှအတိုင်းငွေအခွက်တစ်ထောင်ဂျုံဆန်900တရားစပြည့်ရေဘတ်တရားစီဘတ်တရားနှင့်တကွစားမိမြမဆိုး မြစ်အနောက်ဘက်၌နေသော အခွန်ဝန်အပေါင်းတို့သည် အလင်းအမြန်ပေးရမည်အကြောင်းငါရှင်ဘုရင်အာတဇေရစ်အမိန်တော်ရှိ၏ကောင်းကင်ဘုရားအရှင်ဘုရားသခင်မှားထားတော်မူသမျှအတိုင်းထိုဘုရားသခင်၏အိမ်တော်အဖို့ကြိုးစား၍လှုပ်ဆောင်စေ ရှင်ဘုရင်နှင့်ဆွေတော်မျိုးတော်အပေါ်သို့အဘယ်ကြောင့်အမျက်တော်တည့်ရောက်ရမည်နီထိုမှတပါယေဘရဟိ လေဝိသားတည်ခြင်းတဲ့တကားဆောင်ဖျားကျုံဖျားသခင်၏အိမ်တော်အမှုဆောင်တစုံတယောက်၌မျှငွေတော်ကိုမခွဲစေနှင့်အခွန်တော်အကောက်တော်ကို မခံမယူစေနှင့်ဟုငါမှားလိုက်၏တင်အေးစရာသည်လည်းတင်ဤဖျားသခင်တရားကို နားလေသော မြေအနောက်ဖက်သားအပေါင်းတို့တွင်တရားမှုကိုစီရင်စေခြင်းငှာ၎င်း မတိသောသူတို့ကိုတွင်တင်စေခြင်းဟံ၎င်းမင်းများတရားသူကြီးများကိုတင်ဤဘုရားသခင်ညံနှင့်တင်ပြည့်စုံသည့်အတိုင်းခန့်ထားလောတင်ဤဘုရားသခင်တရားနှင့်ရှင်ဘရင်အမိန်တော်ကိုညှင်းဆန်သောသူမည်ဒီကားအတိတ်ချင်းနှင်ထုတ်ခြင်းဥစ္စာသိမ့်ယူခြင်း ထောင်ထဲမှလှောင်ချခြင်းဒီဟုသောရာဇဝတ်တစုံတစ်ခုကိုအလင်းမြန်ခံစီဟု အမိန်တော်စာ၌ပါတည်းအငယ်29မှ28ယေရုရှလင်မြို့၏ဗိမာန်တော်ကိုတင့်တယ်စေမည်အကြံကို ရှင်မြင်းစိတ်နှလုံးထဲသို့တွင်ပေးတော်မူထသော ရှင်မြင်းရှိအတွင်ဝန်များဘူမင်းများရှိမှ ငါအားအခွင့်ပေးတော်မူသောဘိုးဘေးတို့၏ဘုရားသခင်ထာဝရဘုရားသည် မင်္ဂလာရှိတော်မူစေတည်းထိုတို့ငါ၏ဘုရားသခင်ထာဝရဘုရားတကူတော်ကြောင့်ငါသည်ခွန်အားရှိ၍ငါနှင့်အတူလိုက်တော်ရသောဣတရေလအမျိုးအကြီးကဲတို့ကိုစုဝေးစေ၏